တမန်တော်ဝုထုအခန်းကြီး14အငယ်1မှ9ဤကောဒီမျိုးတို့ရောက်လျှင်ထိုသူနှစ်ယောက်တို့သည်ယူဒတရားစရသို့ဝင်၍ဟောပြောသဖြင့်ယူဒလူ ဟေလသလူများအပေါင်းတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏မယုံကြည်သောယူဒလူတို့သည်တပားမျိုးသားတို့ကိုနှိုးဆော်၍ညီကိုတို့အားမနာလိုသောစိတ်ရှိစေခြင်းငှာချောစားကြ၏ ထိုကြောင့်ကြာမြင့်စွာနေ၍သခင်ဘုရား၏တရားတော်ကို မဆုတ်မဆိုင်းဟောပြောလေ၏။သခင်ဘုရားသည်လည်းကျေးဇူးတရားတော်ဘက်၌သက်သေခံတော်မူလျက်၊တမန်တော်တို့သည်နိမိတ်လက္ခဏာ၊အံ့ဘွယ်သောအမှုတို့ကို ပြုနိုင်မည်အကြောင်းအခွင့်ပေးတော်မူ၏။ထိုမြို့သူမြို့သားအပေါင်းတို့သည်ကွဲပြားခြင်းရှိ၍၊အချို့တို့သည်ယုဒလူတို့ဘက်၌၎င်း၊အချို့တို့သည်တမန်တော်တို့ဘက်၌၎င်းနေကြ၏။ မင်းအရာရှိတို့နှင့်ယုဒအမျိုးသားတပါးမျိုးသားတို့သည်တမန်တော်တို့ကိုညှင်းဆဲ၍ကြောက်ခဲနှင့်ပြင့်မိဟုတဟုန်ကြီးပြေးလာကြသည့်အကြောင်းကိုတမန်တော်တို့သည်သိလျင် လူကောနီပြည်၌လုတ်တရမြို့ဒေရဘေမြို့မှဆ၍ကြီးလက်များသို့ ထွက်ပြေး၍ထိုအရတ်တို့၌အေဝံတရားကိုဟောပြောကြ၏အငယ်၈မှ၅ အမိဝမ်းတွင်ကပင်ခြေမစွမ်းသဖြင့်တခါမျှမတော်ဘူးသောလူတယောက်သည် လုတ်တရမြို့၌ထိုင်လျက်ပေါလုဟောပြောသည်ကိုကြားလေ၏ပေါလုသည်လည်းထိုသူကိုစိတ်စိတ်ကြည့်ရှု၍ယောဂကင်းမိအကြောင်းသူ၌ယုံကြည်ခြင်းရှိသည်ကိုသိမြင်လျင် ထား၍မတ်တရလောဟုကြီးသောအတန်နှင့်ဆိုသည်ဖြင့်ထိုသူသည်ရုတ်တရက်ထ၍လှမ်းသွားလေ၏ပေါလုပြုသောအမှုကို မြင်သောလူအစုဝေးတို့ကနတ်ဖျားတို့သည်လူအယောင်ကိုဆောင်၍ငါတို့ရှိရာသို့ဆင်းသက်ပါသည်တကားဟုလူကောနိဘာသာစကားအဖြစ်အတန်ကိုလွှင့်၍ဆိုကြ၏ပေါလုသည်တာ၍ဟောပြောသောကြောင့်သူကို ဟေရမေဟု၍၎င်းဘာနဘကိုဇုတဟု၍၎င်းခေါ်ဝေါ်ကြ၏ထိုမြို့ရှိ၌ရှိသောဇုတ၏ယေပရောဟိတ်သည်နွားနှင့်ပန်းကုန်းကိုမြို့တကားနားသို့ယူခဲ့၍ လူစုဝေးတို့နှင့်တကွရစ်ပူဇော်မီ ပြုသည်ကိုတမန်တော်ဘာနဘနှင့်ပေါလုတို့သည်တည်င်းကြလင်မိမိတို့အဝတ်ကိုဆုပ်၍လူစုတဲသို့ပြေးဝင်လျက် အချင်းလူတို့အဘဲကြောင့်ဤတို့ပြုကြသနည်းငါတို့သည်တင်တို့ကဲ့သို့ လောကရန်တရား၌ကျင်လည်သောသူဖြစ်ပါ၏တင်တို့သည်အချင်းဤသောအရာတို့ကိုပယ်ကြ၍ကောင်းကင်မြေကြီး သမုတ်တရားမှဆ၍အရရတို့၌ရှိလေသမျှတို့ကိုဖန်ဆင်းတော်မူ၍အသက်ရှင်တော်မူသောဘုရားသခင်ထံတော်သို့ ပြောင်းလဲရကြမည်အကြောင်းငါတို့သည်အေဝံဂေလိတရားကိုဟောပြောကြ၏အငယ်16မှ18ရှေးလွန်လေပြီးသောကာလတို့၌လူအမျိုးမျိုးတို့သည်မိမိတို့အလိုအလျောက်ကျင့်ကြမည်အကြောင်းဘုရားသခင်သည်အလွတ်ထားတော်မူ၏ သို့တော်လည်းသင်တို့အားကျေးဇူးပြုလျက်အစာဟာရနှင့်ဝါပြော၍ဝမ်းမြောက်စေခြင်းငှာမိုးကောင်းကင်မှမိုးရွာစေတော်မူ၍အတိနံတို့ကိုတီးစေတတ်သောဥဒုကို ပေးတော်မူသောအားဖြင့်ကိုတော်ရှိတော်မူသည်ကိုတက်တည်မခံဘဲနေတော်မူမူဟုပေါလုနှင့်ဘာနာဘသည်ကြွေးကြော်လေ၏ထိုတို့ကြွေးကြော်သည်ဖြင့်လူအစုဝေးတို့သည်ရစ်ပူဇော်ခြင်းကိုမပြုအပ်မီအကြောင်း မြစ်တားခဲသော အမှုကိုမြစ်တားလေ၏။19ထိုအခါယုဒလူတို့သည်အန္တိအုတ်မြို့၊ဣကောနိမြို့မှ လာကြ၍လူအစုအဝေးတို့ကိုညှိညွတ်တိုင်ပင်ပြီးလျှင်၊ပေါလုကိုကျောက်ခဲနှင့်ပစ်၍သေပြီဟု စိတ်ထင်နှင့်မြို့ပြင်သို့ဆွဲငင်ကြ၏။20တပည့်တော်တို့သည်ဝန်းရံ၍နေကြစဉ်၊ပေါလုသည်ထ၍မြို့ထဲသို့ဝင်ပြန်၏။ နက်ပြန်နေ့၌ဘာရဘနှင့်တကွဒေရဘေမြို့သို့ထွက်သွားလေ၏ထိုမြို့၌အေဝံလိတရားကို ဟောပြော၍လူများတို့ကိုတပည့်တော်ဖြစ်စေပြီးမှ လုတ်တရမြို့ဤကောနီမြို့အန်တီယိုမြို့တို့ကိုအစဉ်အတိုင်းလှည့်လည်၍ပြန်ကြ၏ထိုတို့ပြန်ကြစဉ်တပည့်တော်များ၏စိတ်နှလုံးကိုမြဲမြံခိုင်ခန့်စေသဖြင့်ယုံကြည်ခြင်း၌တည်ကြည်မိအကြောင်း နှိုးဆော်ချီးပင့်၍ငါတို့သည်များပြားသောဆင်းရဲဒုက္ခကိုခံ၍ဘုရားသခင်၏နိုင်ငံတော်သို့ဝင်ရကြမည်ဟုဟောပြောပြညွှန်ကြ၏။အသင်းတော်များတို့၌သင်းအုပ်တို့ကိုခန့်ထား၍အစာရှောင်လျက်ဆုတောင်းပဌနာပြုပြီးလျှင်၊သင်းဝင်သူတို့ယုံကြည်သောသခင်ဘုရား၏လက်တော်သို့ ထိုအသင်းတော်တို့ကိုအပ်နှံကြ၏။ပိသိဒိပြည်တပြည်လုံးကိုရှောက်သွား၍ပံဖုလိပြည်သို့ရောက်လျှင် ပေရဂေမြို့၌နှုတ်ကပတ်တရားတော်ကိုဟောပြော၍အတ္တလိမြို့သို့တွားကြပြန်၏ထိုမြို့မှတင်မောစီ၍လွင့်သည်ဖြင့်မိမိတို့ဆောင်ရွက်ခဲ့ပြီးသော အမှုအလိုငှာဘုရားသခင်ကျေးဇူးတော်သို့အနှံ့၍စေလွတ်သောအန်တီအိုမြို့သို့ရောက်လာကြ၏ထိုမြို့သို့ရောက်ပြီးလင်တင်းဝင်သူတို့ကိုစုဝေးစေ၍မိမိတို့အားဖြင့်ဘုရားသခင်သည် ပြုတော်မူသမျှတို့ကို၎င်း ယုံကြည်ခြင်းတကားကိုတပါးမျိုးသားတို့အားဖွင့်တော်မူကြောင်းကို၎င်းပြန်ကြားကြ၏ထိုမြို့၌လည်းတပည့်တော်တို့နှင့်အတူကြာမြင့်စွာနေကြ၏